သာသနာတော်နှစ်2552ခုနှစ်မြန်မာနှစ်1369ခုနှစ်ဟုတ်ကဲ့လားကိုကူနှစ်ရဲ့နှောင်းတကူလာပေါ့နှောင်းတကူလာဆိုတာနှစ်ဦးတကူမဟုတ်ဘူးနှစ်ကုံကနေတကူလာကိုနှောင်းတကူလာနှစ်က အရေအတွက်အနေနဲ့ဆိုလို့ရှိရင်365ရက်မကုန်သေးဘူးလအနေနဲ့သာတကူလဖြစ်နေတာဒါကြောင့်မို့1369ခုနှစ်ထဲမှာပဲရှိသေးဧပြီလ18ရက်နေ့ကြမှာ1380ပြည့်နှစ်ထဲသူပြောင်းတော့မှာ ဒီကနေ့ညနေ3နာရီနဲ့38မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစတယ်ဒီကနေ့မှာအာယုံစွမ်းကိုတော့ဘုံမူဝန်နဲ့တော့တင်တင်လေးတို့ကမိမိတို့ရဲ့22နှစ်ပြည့်တဲ့မင်္ဂလာ22နှစ်ပြည့်တဲ့ထိမ်မှနဲ့ဆွမ်းကတ်လူလူရမ်းကြတယ်ဒါနကုသိုလ်တွေ ဒါနကုသိုလ်ပြုတဲ့အခါကျတော့ဒီဒါနကိုရေစက်ချတော့အ ਨੇ ဆုံးအဲ့ဒီအချိန်မှာသီလမဆောက်တည်ရဘူးလားအဲသီလကုသိုလ်လည်းဖြစ်သွားရောနေ့ခါမှာတော့ဒါနသီလဘာဝနာသုံးမျိုးလုံးစုံအောင်ကုသိုလ်ပြုကြရတာပေါ့ရန်ကုန်မြို့ သမိုင်းဥသိမ်းနိုင်ဒေါ်လှလှဝင်မိသားစုတို့ကမိမိတို့ဤသားကြီးကိုရှစ်ပါးပရိက္ခရာဆုံးလင်းစွာဖြင့်မြင့်မြတ်သောယဟန်ဖြစ်သူသွင်းချင်းမြင့်တယ်။သားငယ်များကိုရှစ်ပါးပရိက္ခရာဆုံးလင်းစွာဖြင့်မြင့်မြတ်သော ရှင်သာမဏေဖြစ်သူသွင်းချင်းမြင့်တယ်။အဲဒါလိုသူသွင်းသာသနာပေါင်းသူသွင်းချင်းမြင့်တာအကြောင်းပြုပြီးတော့ ရဟန်းရှင်လူယောဂီသူတော်စင်တို့အာမောမြတ်သောဆွမ်းကပဲပေါ်စဉ်ချွချင်းရတာလှူဒန်းနေတယ်ထိုမှတပါလည်းပဲဆရာတော်နဲ့တကွာတန်ဃာတော်များအားဝတ္ထုငွေတော်မှဖြစ်ပေါ်သောရဟန်းတော်ကအသတ္တိပစ္စည်းလေးပါလှူဒန်းနေတန်ဃာကိုဝတ္ထုငွေပိုက်ဆံတည့်ရမလှူဒန်းကောင်းဘို့လိုတော့လှူဒန်းလို့ရတယ်တန်ဃာရဲ့ ကပ္ပိယကာရကတူစီပိုက်ဆံကို ကပ်ပြီးတော့ဆိုကြပါစို့တထောင်တန်လှူဒါန်းတယ်ဆိုလို့ချင်းအဲ့ဒီတထောင်ကိုကပ္ပိယလက်ထက်အပ်ပြီးတော့ကပ္ပိယကြီးဆရာတော်အလိုရှိရာစီစဉ်ပြီးပေးတော်မူပေးလိုက်ပေးစေခြင်းပါတယ်ဆိုပြီးသူ့လက်ထက်အပ်လိုက်ရအဲကပ္ပိယကလည်းဆရာတော်ရှောက်ရတယ်ဥဖြူကတထောင်နံပစ္စည်း ဆရာတော်အကတ်လူကိုတပည့်တော်ထံဝတ္ထုငွေ1000အပ်သွားပါတယ်ဗျာဆရာတော်အလိုရှိတဲ့အခါအလိုရှိတဲ့ပစ္စည်းကိုတပည့်တော်အမိန်ကြပါတပည့်တော်ကိုပစ္စည်းလေးပါးတကမှတ်ပြီးတော့မိန်ကြတော်မူပါဗျာတပည့်တော်ဆောင်ရွက်ပေးပါရစေအဲလိုလျှောက်ရတော့ဒါဒါကတော့ဘုရင်ကိုကပ်ပြရစေတဲ့ရလှူတာ ဒီလိုမဟုတ်လို့ရှိရင်တော့ဝတ္ထုငွေ1000ကျပ်မှဖြစ်ပေါ်သောပစ္စည်းလေးပါးကိုသံဃာတော်အားလှူတယ်လို့လှူရတာအဲကျန်တဲ့ဝတ္ထုငွေ1000ကိုတော့သက်ဆိုင်ရာကပ္ပိယထံအားရတာဒီမှာတော့ယုံကန်းကကပ္ပိယဒါကြောင့်မလို့ယုံကန်းအလိုင်းပြီးရောပစ္စည်းလေးပါးလှူဒါန်းပါတယ်ဆိုလိုတာက ဆရာတော်အလိုရှိရပစ္စည်းကပ္ပိယပြောပါဗျာကပ္ပိယကစီစဉ်ပေးပါလိမ့်မယ်လို့ဒီလိုဆိုလိုတာဒါကြောင့်မို့တသောသောကြံ့ဝေတို့မှဖြစ်ပေါ်သောပစ္စည်းလေးပါးကိုလူရမ်းမာဤအဲ့လိုလူကဒီလိုမဟုတ်ဘူးဆိုလို့ရှိရင်လည်းပဲနဝကမ္မအာဝတ္ထုမေကြက်တသောလူရမ်းမာတယ်လို့အဲ့ဒါကြတော့တက်ရနဝကမ္မဆိုတာတခြားမဟုတ်ဘူးဆရာတော်တန်ဃာတော်ရဲ့ ပြုဝယ်ကိစ္စရှိသမျှကိုနဘောကမ္မခေါ်တယ်ဘာပဲဖြစ်ဖြစ်သင်္ကန်းဝယ်စရာရှိကောင်းရှိမယ်အကြောင်းဆောက်စရာရှိကောင်းရှိမယ်စေပစ္စည်းဝယ်စရာရှိကောင်းရှိမယ်အဲ့ဒီကိစ္စတွေအားလုံးကိုနဝကမ္မအမှုသစ်လို့ဆိုရဲအမှုသစ်ဆိုတာမပြုတ်ရသေးတဲ့အမှုသစ်ပေါ့အဲ့တော့စေမဝယ်ရသေးဘူးစေဝယ်ဖို့ရှိတယ်ဆိုအဲ့ဒီစေဝယ်ဖို့အတွက်လူတယ်ဆိုတဲ့သဘောပေါ့ အဲနဝကမ္မအာလှူဒါန်းပါတယ်ဆိုရင်အဲလို့ဆိုရင်ဝတ္ထုတိုက်ရိုက်လှူတာပဲဒါပေမဲ့လို့ဝတ္ထုကိုတော့ကပ္ပိယစီမှာအထားရပိုက်ဆံကတော့ကပ္ပိယစီအလိုက်ရဒါကြောင့်မို့တသောသောကြံွေတို့မှဖြစ်ပေါ်သောပစ္စည်းလေးပါးကိုလူရမဤသို့မဟုတ်ဆရာတော်ဤနဝကမ္မအာဝတ္ထုငွေတသောလူရမဤအဲဒီလိုလူရတယ် ဒီကြံဝေတကောင်းကိုဆရာတော်အားလှူဒါန်းပါဤလို့အဲ့လိုတော့ဆိုပြီးမလူရအောင်အဲ့လိုဆိုလို့ရှိရင်ငွေကိုတိုက်ရိုက်လှူတာဖြစ်တဲ့အတွက်မလူကောင်းအဲ့ဒါတရားဓမ္မတွေကနားလည်ထားသဘောပေါက်ထားသိထားတတ်ထားတယ်ဆိုလို့ရှိရင်ဘုန်းကြီးတွေဝီနီးပြစ်ခေါ်တဲ့အဘလွတ်တာပေါ့မသိလို့မလို့ပိုက်ဆံလေးစိုက်ကလေးတဲ့ထည့်ပြီးတော့ ဘုန်းကြီးလက်ထဲသွားကတ်လိုက်ရင်ပြီးရောအဲ့ဒါမဟုတ်တော့ဟုတ်ကဲ့လားပိုက်ဆံလေးစာရေးထဲထည့်ပြီးဘုန်းကြီးလက်ထဲသွားကတ်ရင်အဲ့ဒါပိုက်ဆံလူတာပဲမဟုတ်လားရပါမလားမရဘူးတော့ဒီတော့ဒီကနေ့သားများကိုရှင်ပြုရဟန်းပြုတော့အကြောင်းပြုပြီးတော့ရဟန်းရှင်လူယောဂီသူတော်စင်တို့အာမောမြတ်တော်ဆွမ်းခဲ့ပဲပေါ်စဉ် ချိုချင်ရတာအဖျားဖျားဆက်ကတ်တယ်ဝတ္ထုငွေတို့မှဖြစ်ပေါ်သော ပစ္စည်းလေးပါးတို့ကိုလည်းပဲတန်ဃာတော်တို့အားလှူဒါန်းတဲ့ဒါနကုသိုလ်လေးဒါနမြတ်စွာဘုရားရဲ့သာသနာတော်မှာအကျမ်းအားဖြင့်အကျဉ်းချုပ်ပြုရမယ်ကုသိုလ်၃မျိုးဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဒါနဆိုတာဘာလောက်တာတော့ စွန့်ကြဲပေးကံလူရဏသီလဆိုတာကရောလက်အုပ်ချီလက်အုပ်ချီလက်အုပ်ချီကိုယ်နဲ့နှုတ်အပြည့်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဟုတ်ကဲ့လားသီလဆိုတာဘာလဲကိုယ်နဲ့အပြည့်မကင်းတာမပြုလုပ်မိအောင်ဆောင်စည်းထိန်သိမ်းတယ် နှုတ်နဲ့အပြစ်မကင်းတာမပြောမိအောင်စောင့်စည်းထိန်သိမ်းနေအဲ့ဒါဟာသီလဟုတ်ကဲ့လားအဲ့ဒါကိုပဲကိုကျင့်တရားခေါ်တော့ဗောဟုတ်လားဒီတော့ဒါနသီလဘာဝနာဆိုတာကဘာပါလိမ့်မလဲပါတယ် ဟုတ်ကဲ့လားဖြူစင်တဲ့ကုသိုလ်စိတ်တွေမိမိတဏ္ဍာမှာဖြစ်နေရင်ညင်မဲတဲ့အကုသိုလ်ကိလေသာစိတ်တွေဖြစ်ပါအောင်မလားဖြစ်ပါဘူးဗျာအဲ့လိုညင်မဲတဲ့အကုသိုလ်ကိလေသာစိတ်တွေမဖြစ်ရင်စိတ်ချမ်းသာသလားမချမ်းသာဘူးလားစိတ်ချမ်းသာတယ်စိတ်ချမ်းသာတော့ကိုယ်ရောမချမ်းသာဘူးလားချမ်းသာပါဘူးဟုတ်ကဲ့လားဒါကြောင့်မလို့ဘာဝနာဆိုတာ မိမိတဏ္ဍမှာညစ်မဲတဲ့အကုသိုလ်ကိလေသာစိတ်တွေမဖြစ်စေဘဲနဲ့ဖြူစင်တဲ့ကုသိုလ်စိတ်တွေကြီးဖြစ်နေအောင်စိတ်ကို လေ့ကျင့်ပွားများအားထုတ်တာဟုတ်ကဲ့လားအဲ့လိုလုပ်တာမဟုတ်လားဟောင်းနေပိန်နေလို့အထထရှုတယ်ကြွားတာနှံ့နေချတယ်အထထရှုတယ်အဲ့လိုအထထရှုတာဟာအချိန်ချင်းလေ့ကျင့်တာမဟုတ်လား အဲလိုအကျဉ်းချင်းလဲကျင်တော့အကျဉ်းချင်းကုသိုလ်စိတ်တွေမပွားဘူးလားအဲ့ဒါကိုပဲလေ့ကျင့်ပွားများအထုတ်ခြင်းဟုတ်ကဲ့လားကိုင်းလိုက်ဆိုဒါနဆိုသည်မှာစွန့်ကြဲပေကံလှူဒန်းခြင်းသီလဆိုသည်မှာသီ ကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ်းခြင်းဘာဝနာဆိုသည်မှာမိမိတန်တန်၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေကျင့်ပွားများအားထုတ်ခြင်းဒါနဆိုသည်မှာ စွန့်ကြဲပေကံလှူဒါန်းခြင်းသီလဆိုသည်မှာကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းဘာဝနာဆိုသည်မှာမိမိတန်တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထောက်ခြင်းလေ သော တော့ဒီကနေ့ဒါနကောမပြုရဘူးလားသီလကောဆောက်တည်စောင့်ထိန်ရလားဘာဝနာကောပွားများအထောက်ရလားဘယ်တော့ကပွားများအထောက်တော့ဟမ်ဘာဝနာလေမေတ္တာဘာဝနာ ပွားများတယ်ဟုတ်ကဲ့လား ဘယ်လိုပွားတော့ဒါတော့ဒီတော့ကံက၃ပါးရှိတယ်တဲ့ ကာယကံဝစီကံမနောကဟုတ်တယ်မဟုတ်လားကံဆိုတာအလုတ်ပြောတာကာယကံဆိုတာကိုယ်နဲ့လုပ်တဲ့အလုပ်ဝစီကံဆိုတာနှုတ်နဲ့ပြောတဲ့အလုပ်ဝစီဆိုတာနှုတ်ပါးစပ်ဟုတ်လားနှုတ်နဲ့ပြောတဲ့အလုပ်မနောကံဆိုတာကတော့ပါတော့စိတ်နဲ့ကြံတွေးတဲ့အလုပ် အဲ့ဒီသုံးမျိုးမှာသီလဆောက်တည်စောင့်ထိန်လိုက်တော့ဘယ်ကံနဲ့ဘယ်ကံလုံယုံသွားတော့ကာယကံနဲ့ဝစီကံအပြစ်ကင်းပြီးတော့လုံယုံသွားတယ်ဟုတ်တယ်မဟုတ်လားကိုကအပြစ်မကင်းတာမလုပ်တော့ဘူးနှုတ်ကလည်းအပြစ်မကင်းတာမပြောတော့ဘူးဒါဖြင့်ဘာကြားနေသေးတော့ မနောကစိတ်လေကျင်မှုထိမ့်မှုကြမ်းနေသေးတယ်မဟုတ်လားသီလကအဲ့ဒီစိတ်ကိုတော့လေ့ကျင့်ပေးနိုင်ထိမ့်ပေးနိုင်သလားမပေးနိုင်ဘူးဟုတ်ကဲ့လားဘာကမှစိတ်ကိုလေ့ကျင့်ပေးနိုင်ထိမ့်ပေးနိုင်လဲဟုတ်ကဲ့လားဘာဝနာဆိုတာဘာလဲ မေတ္တာဘာဝနာပွားလဲကိုယ်စိတ်ဟာဖြူစင်မနေဘူးလားတတ္တဝါတွေချမ်းသာစေလိုတဲ့စိတ်ကိုမေတ္တာစိတ်ခေါ်တာမဟုတ်လားအဲတတ္တဝါအလုံးချမ်းသာစေလိုတဲ့စိတ်ဟာဖြူစင်တဲ့စိတ်လားညင်မဲ့တဲ့စိတ်လားအဲ့တော့အဲ့ဒီဖြူစင်တဲ့စိတ်ကိုယ်တဏ္ဍာမှာဖြစ်ပွားနေရင်ကောင်းသလားမကောင်းဘူးလားချမ်းသာသလားဆင်းရဲသလားဟုတ်ကဲ့လား အဲတော့အဲဒါလို့ဖြူစင်သော စိတ်ဖြစ်ပွားအောင်မေတ္တာဘာဝနာပွားရတယ်ဟုတ်တယ်မဟုတ်လားဝိပဿနာဘာဝနာပွားတော့လည်းပဲဖြူစင်တဲ့စိတ်ဖြစ်မနေဘူးလားသမထဘာဝနာပွားလို့စိတ်ကတခြားအာယုံမရောက်ဖ ೇನೆ ရှုရအာယုံပေါ်မှာပဲတည်ငြိမ်နေပြီဆိုရင်ကစိတ်ဖြူစင်မနေဘူးလားအဲ့ဒါလို့ဆိုလို့ရှိရင်လည်းမကောင်းဘူးလား ဒါကြောင့်အဲ့လိုဖြူစင်အောင်ဆိုရင်တော့မေတ္တာဘာဝနာသမထဘာဝနာဝိပဿနာဘာဝနာတစ်ခုခုလေကျင့်ပွားများအထုဟုတ်ကလားသိကြလားဒါဖြင့်ဟိုအကြဘူးလားကြမကြဘူးရဘူးလားဟမ်မကြဘူး နားထောင်ပါဇက်ပိတ်ပြီးနားထောင်ရမှာနော်ပါဇက်ပိတ်နားထောင်မှစိတ်ထဲမှာသဘောတရားဝင်မယ်လေဟိုကလေးခေါင်းမဆောင်နဲ့မမတ်ထားခေါင်းကစောင့်မနေအောင်ခေါင်းကမတ်နေရတယ်ခေါင်းကစောင့်နေဟာတော့ကြကြလက်ပင်လည်းနာနာရမကနောက်ကြတော့ငိုက်ပြီးတော့အိတ်သွားရဟုတ်လား ခေါင်းကဒီလိုလေးဘရောမှမလို့တဲ့တယ်လေသီလဆိုရာကိုနှုံမြာကိုကောင်းစွာထားဖို့စောင့်ရသလေကိုနှုတ်လုံးရင်လူရင်ကြေးွယ်ကောင်းကျိုးပေးမြဲအမှန်ပေစိတ်ပါလုံးရင်ပို့လို့ကောင်းတကွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေ စိတ်ပါလုံးအောင်ဘာဝနာပွားဖို့မြတ်ဖရာကမိန်ခဲ့ပြီကိုနှုတ်စိတ်ထားဤသုံးပါလုံညာချမ်းသာပြီကြားဘူးလားဘယ်တော့မှကြားဘူးတော့ဂုံတော်ဘုရားရှိခိုးစာအုံနောက်ကျောဘုံမှာပါတယ်မဟုတ်လား ကြည်စမ်းပါအောင်တွေ့လားကဲသဘောကိုစဉ်းစားပြီးဖြည်းဖြည်းဆိုကုသိုလ်စိတ်တွေများများကြီးဖြစ်သွားအောင်သီလဆိုရာကိုနှုံမြတ် ခေါက် ပြည့်စုံလုံခြုံလို့ရှိရင်ကိုကအပြစ်မကင်းတာတွေမလုပ်တော့နှုတ်ကလည်းအပြစ်မကင်းတာတွေမပြောတော့ဒီလိုဆိုတော့ကိုခြင်းတရားကောင်းမသွားဘူးလားသူ့ကိုကိုခြင်းတရားဖြူစင်တဲ့ပုဂ္ဂိုလ်လို့မခေါ်နိုင်ဘူးလားတကယ်လို့သာအဲ့ဒီသီလတိခ္ခာဘုတ်ထဲက တခုခုကိုတော်၎င်းနှစ်ခုသုံးခုကိုတော်၎င်းမဆောင်စည်းပဲဖောက်ဖြက်ကျူးလွန်လိုက်လို့ရှိရင်သူရဲ့ကိုနှုတ်စင်ကြပါအောင်မလားအဲ့တော့အဲ့ဒီတော့သူအဲ့ဒီသူရဲ့အကျင့်စာရိတ္တကိုအကျင့်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်ခေါ်မလားပြတ်တဲ့ပုဂ္ဂိုလ်ခေါ်မလားဟုတ်ကဲ့လား ကိုချင်းတရားပြတ်တဲ့ပုဂ္ဂိုလ်အကျင့်စာရိတ္တမကောင်းတဲ့ပုဂ္ဂိုလ်ဟုတ်ပြီဘူးလားအကျင့်စာရိတ္တမကောင်းလို့ကိုချင်းတရားပြည့်ရင်အဲ့ဒီပြည့်တဲ့မကောင်းမှုကံကြောင့်သူ့မှာဆိုးကျိုးရမလားကောင်းကျိုးရမလားဟုတ်ကဲ့လားအဲ့ဒီဆိုးကျိုးကြောက်လို့ရှိရင်သူကိုချင်းတရားကောင်းအောင်ကိုနဲ့နှုတ်ကိုမဆောင်စည်းပေဘူးလား ကြောက်လို့ရှိရင်လေဟုတ်ကဲ့လားပြီးတော့ကြောက်ပင်မကြောက်တော့လည်းပဲရှက်ရင်လည်းပဲမဆောင်စေဘူးလားဟိုဒါအပြစ်မကင်းတဲ့လုပ်ပဲလိန်ပြောတာဟာအပြစ်မကင်းမှုရှက်စရာကြီးပဲဒါပြောရင်လိန်ပြောလို့မဖြစ်ဘူးငါမှန်တာပြောမှာဟုတ်လားရှောင်လိုက်တယ်ဟုတ်ကဲ့လားထို့တူပဲ တတ္တဝရဲ့အသက်တတ္တဆိုလို့ခြင်လေးလာကြိုက်တယ်ဆိုရင်ရုတ်တရက်တော့ခြင်ကြိုက်တယ်ဆိုပြီးတော့လက်နဲ့ရွယ်လိုက်တယ်ဘာလို့ရွယ်တာပုတ်လိုက်လို့အုပ်လိုက်မလို့မဟုတ်လားဟုတ်လားပုတ်တာခြင်၆တာလား၆မလို့လားတတ်မလို့လားဟုတ်ကဲ့လားအဲလက်နဲ့ရွယ်မိပြီးတော့မှဟဲ သူတစ်ပါးအသက်တယ်တတ်တယ်ဆိုတာအပြစ်ရှိတာပဲဒီအပြစ်ကြီးလောက်ရမှာရှက်เสียကြီးပဲအဲ့လိုဆိုပြီးတော့ရှက်တာနဲ့ပဲလက်ကိုပြန်ချလိုက်တယ်မပုတ်လိုက်တော့ဘူးကြိုက်တဲ့နေရာကခြင်လေးအသာလေးလက်ကလေးနဲ့ချောက်လွတ်လိုက်တယ်သီလစင်ကြယ်သလားပြည့်စည်သလားစင်ကြယ်တာပေါ့ ။ဘာကြောင့်လဲဆိုတော့ तू ပုံမှန်မပုတ်လိုက်ပဲအသာ6လွတ်လိုက်တာမဟုတ်လား။အဲ့ဒါကိုကိုစောင့်စည်းထိမ့်သိမ့်တာမဟုတ်ဘူးလား။အဲကိုကိုစောင့်စည်းထိမ့်သိမ့်နေဆိုလို့ရှိရင်လေသီလလုံုံနဲ့အဲ့ဒါရှက်လို့ဆိုကြပါစို့သူဓမ္မပစ္စည်းလိုလဲလိုချင်တယ်ပစ္စည်းလေးကလိုချင်စရာမဟုတ်ယူလိုက်လို့ရှိရင်လည်း तू မသိဘူးရမယ် အဲ့ဒါများယူလိုက်တယ်ဆိုလို့ရှိရင်တော့ကိုယ်လိုအင်ဆန္ဒပြည့်မသွားဘူးလားမကောင်းဘူးလားဟဲ့ဘာဖြစ်လို့တော့သူတစ်ပါးပစ္စည်းကိုသူတစ်ပါးမသိအောင်ယူတယ်ဆိုတာအပြစ်ရှိသလားမရှိဘူးလားရှိတော့အဲ့ဒီအပြစ်ကိုရှောင်ရမှာလားဆောင်ရမှာလားအဲအဲ့ဒီအပြစ်မဖြစ်အောင်သူတစ်ပါးပစ္စည်း သူတို့ဘာမသိပဲယူတဲ့ခိုးမှုဆိုတဲ့လုပ်ငန်းကိုရှောင်ကျင်လိုက်ပြီဆိုလို့ရှိရင်သီလလုံခြုံမသွားဘူးလားအဲ့တော့မသိအောင်ယူတယ်သူမြတ်ပစ္စည်းခိုးတယ်ဆိုတာရှက်เสียကြီးပါလားလို့ညာနဲ့မှမသက်ဝင်နိုင်ဘူးလားအေးရှက်เสียကြီးပဲငါဟာရှက်เสียကြီးလှုပ်လို့မဖြစ်ဘူး ဟိုသူများမသိတောင်မှပဲကိုလှုပ်တဲ့အလုပ်ကကိုကသိမနေဘူးလားကိုကသိနေတော့ကိုကိုကိုပြန်ရှက်เสียမကောင်းဘူးလားမှန်ပါဗျာဟောင်းနေအဲ့ဒါကြောင့် gain သူများမသိတော့လည်းပဲငါကငါကိုငါသိနေတယ်အာတခိုးကြီးပဲလို့သူမြင်ငါကိုငါသိနေတယ်မဖြစ်ဘူးရှက်เสียကြီးဒီပစ္စည်းယူလို့မဖြစ်ဘူးဆိုပြီးတော့ရှောင်လိုက်တော့ဘာဖြစ်သွားတော့ သီလလုံခြုံသွားတယ်ကိုခြင်းတရားစင်ကြဲသွားတယ်ဟုတ်တယ်မဟုတ်လားအဲဒါလို့ဆိုလို့ရှိရင်သူဟာလူကောင်းလားလူဆိုးလားလူကောင်းပါဗျာအဲ့တော့လူကောင်းဖြစ်ဖို့ရာအတွက်ရှက်လဲရှက်ရတယ်ကြောက်လဲကြောက်ရတယ်မဟုတ်လားရှက်ရင်လည်းပဲလူကောင်းမဖြစ်နိုင်ဘူးလားကြောက်ရင်လည်းပဲ လူပေါင်းဖြစ်နိုင်တယ်အရှက်လည်းမရှိဘူးအကြောက်လည်းမရှိဘူးဆိုလို့ရှိရင်တော့သူကသူအကျိုးရှိမယ်ထင်တယ်ဆိုလို့ရှိရင်ဘာအပြစ်ပဲရှိနေနေလောက်မှပြောမှာမဟုတ်လားအဲဒါလို့မရှက်ဘူးမကြောက်ဘူးဆိုသူစောင့်စည်းသေးလားမစောင့်စည်းဘူးဆိုလို့ရှိရင်သူသီလလုံခြုံသလားပျက်စီးသလားအဲအဲဒီလိုပုံစံမျိုးကို ကိုကျင်တရားပြတ်တဲ့ပုဂ္ဂိုလ်စာရိတ္တမကောင်းတဲ့ပုဂ္ဂိုလ်လို့ခေါ်တယ်မဟုတ်လားစာရိတ္တမကောင်းတဲ့ပုဂ္ဂိုလ်ကိုကျင်တရားပြတ်တဲ့ပုဂ္ဂိုလ်ဟုတ်လားအဲ့လိုဆိုရင် तू ကောင်းကျိုးရမလားဆိုးကျိုးရမလားဟုတ်ကဲ့လားဒီတော့အရှက်နဲ့အကြောက်တရားနှစ်ပါးဟာလူကောင်းသူကောင်းဖြစ်ဖို့ရာအတွက်မြတ်စွာဘုရားမိန့်ကြားထားတာမဟုတ်လား တကယ်ပဲအဲ့ဒီအရှက်အကြောင်းနှစ်ပါးရှိရင်အပြစ်မရှိတာလောက်ပါမလားလောက်ပါဘူးအပြစ်ရှိတာလောက်ပါမလားလောက်ပါဘူးအပြစ်ရှိတာ ပြောပါမလားလောက်ပါဘူးအဲအပြစ်ရှိတာမလုပ်ဘူးအပြစ်ရှိတာမပြောဘူးဆိုရင်ကိုယ်ရောနှုတ်ရောလုံညုံမသွားဘူးလားအဲတော့အကျင့်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်ဖြစ်မသွားဘူးလား အဲ့လို မဆောင်စည်းလို့အရှက်အကြောက်မရှိလို့မဆောင်စည်းတဲ့အတွက်အပြစ်မရှိတာအပြစ်ရှိတာတွေပြောလဲပြောတယ်လှုပ်လဲလှုပ်တယ်ဆိုတဲ့လူတွေကြတော့သီလစင်ကြယ်တဲ့ပုဂ္ဂိုလ်လားသီလပြည့်စည်တဲ့ပုဂ္ဂိုလ်လားစာရိတ္တကောင်းတဲ့ပုဂ္ဂိုလ်လားစာရိတ္တမကောင်းတဲ့ပုဂ္ဂိုလ်လားအဲ့လိုပုဂ္ဂိုလ်ကိုပဲလောကမှာသီလကြောင်လို့မခေါ်ဘူးလား သီလကြောင်းဆိုတာသီလကြောင်းတယ်တဲ့ကြောင်းတယ်ဆိုတာကြောင်းတယ်ကြားတယ်ဆိုတာဖြူစင်တာလားမဖြူစင်တာလားဟုတ်ကလားသူတို့ကိုသီလကြောင်းတယ်တဲ့တနည်းအားဖြင့်ဆိုလို့ရှိရင်ကြောင်ရဲ့သီလမျိုးလို့လည်းပြောနိုင်တယ်ပါတယ်တော့ဒီလိုလေတောထဲမှာတောကြောင်တကောင်ဟာကြွက်တွေ အစာရှာဖို့ဖြတ်ဖြတ်သွားတဲ့လမ်းရဲ့ဘေးမှာလမ်းဘေးမှာသူကခြေတော်နှစ်ချောင်းနောက်ခြေတော်နှစ်ချောင်းထောင်းပြီးတော့မတ်တရပြီးရှေ့လက်နှစ်ဖက်ကိုနေဘက်မှာလှည့်ပြီးတော့လက်အုပ်ချီပြီးတော့မျက်စိမှိတ်ပြီးနေတယ်တဲ့အဲ့ဒါတွေ့တဲ့တခြားတရိษံတွေကအတင်ဘာလို့ဒီလိုနေတာလဲဆိုငါနေကိုရှိခိုးနေတာ ငါသီလစောင့်ထိန်ပြီးတော့နေကိုရှိခိုးနေတာအဲ့လိုပြောတယ်လေဒီတော့တချို့တိရစ္ဆာန်ကလည်းယုံကြည်တယ်ပေါ့လေနေ့စဉ်ဒီလိုပဲအဲ့ထဲမှာယုံကြည်တဲ့ကြွက်အုပ်တော့အုပ်လည်းပါတယ်တဲ့အဲ့ဒီကြွက်အုပ်ကလည်းယုံကြည်တဲ့အခါကျတော့အစာရှာသွားတော့သူတို့သွားနေကြလမ်းနိုင်ဒီလမ်းပဲဖြတ်ပြီးသွားတယ် ပြန်တော့လည်းဒီလန်းကပဲဖြတ်ပြန်တယ်။ကြောင်ကြီးကသီလဆောင်ထိုင်ပြီးတော့သူနေကိုရှိခိုးနေတဲ့သူတော်ကောင်းကြောင်ကြီးပဲလို့အဲ့လိုသူတို့ကယူဆတယ်လေ။ဒါနဲ့အဲ့ဒါလိုဖြတ်သွားပြုတ်သွားပြီးဒီလိုပဲနေတယ်။ကြာတော့တဖြည်းတည်းတဖြည်းကျွဲ့အုပ်ကအရေးအတွက်ကနဲနေသွားတယ် ကျွက်တွေကအရေအတွက်နည်းနေသွားတော့အကြောင်းရှာတယ်သူတို့လည်းရှာလို့မရကျွက်ယောဂလည်းကြာတာမဟုတ်ဖဲနဲ့ကျွက်တွေကအရေအတွက်နည်းနေသွားအဲ့ဒီမှာပညာရှိတဲ့ကြွက်ကြီးတကောင်ကသူကစဉ်းစားမိပြီသူကြက်တွေပြောတဲ့အဆွေတို့မဟုတ်သေးဘူးအကြောင်းရှိတယ်ဒီလိုတဖြည်းဖြည်းတို့ကြွက်ရေကြွက်နေတာအကြောင်းရှိတယ် အဲ့တော့ဒီကနေ့ငါစုံစမ်းမယ်သင်တို့ကငါပြောလို့သင်တို့ကယုံညမယုံမှာအဲ့တော့ငါစုံစမ်းမယ်ဒီတော့ကဲအစာရှာသင်တို့ကရှေ့ကသွားကြငါနောက်ဆုံးကလိုက်မယ်ဆိုပြီးတော့ကြွက်ကြီးကကြွက်အုပ်ကိုရှေ့ကသွားခိုင်းတယ်သူကမလှမ်းမကန်ကြွက်အုပ်နဲ့မလှမ်းမကန်နောက်ဆုံးကနေပြီးလိုက်တယ်အဲကြောင်ကြီးကလည်းပဲအဲ့လိုပဲလမ်းမေးမှာနေကိုရှိခိုးနေမျက်စိမိတ်လို့ က်သွားလို့လွန်သွားတော့အဲ့ဒီအခါကျမှအသာနောက်ဆုံးကကြွက်ကိုလှမ်းလက်နဲ့အုပ်ဖမ်းမအောင်မပြင်းနိုင်အောင်လည်းပဲညှစ်ပြီးတော့အဲ့ဒါကြိုက်စားလိုက်တယ်အဲ့ဒါနောက်ကခွာလိုက်လာတဲ့ကြောင်ကြွက်ကြီးကမြင်တယ်မြင်တဲ့အခါကျတော့ပြောတယ်အသင်ဟာဒီလိုနဲ့ပဲငါကြွက်တယ်ငါတို့ကြွက်တွေကိုတင်လှုပ်ရှားနေတာပဲသင်အမတန် သီလမစင်ကြတဲ့သီလကြောင်ကြောင်ကိုအဲလိုပြောပြီးတော့အဲ့ဒီနေ့တော့ဒီကတိကဘာမှမပြောသေးပဲနဲ့ကြွယ်အောင်တွေပဲသွားအပြန်ကြတော့လည်းပဲအဲလိုပဲနောက်ဆုံးကြွယ်ဖန်ဆာတာတွေးပြန်နောက်ကြတော့မှနေရာရောက်တော့ကြွယ်ကြီးကအကျိုးအကြောင်းပြောပြတယ်အဲ့ဒီကြောင်ကြီးပဲသီလရှိခြင်းအောင်ဆောင်နေရှိကိုခြင်းအောင်ဆောင်ပြီးတော့ တို့ကြွက်အုပ်ထဲကနောက်ဆုံးကြွက်တကောင်တကောင်သူဖန်းစားနေတာဒါကြောင့်တို့ကြွက်ကြီးအဲ့ဒီတော့ကဲမောင်တို့တို့ဒီလိုနေလို့တော့မဖြစ်ဘူးဒီလိုနေရင်တော့တို့ကြွက်တွေကုန်လိုက်မယ်အဲ့တော့ဒီကြောင်ကိုညီညီညွတ်ညွတ်နဲ့ဝိုင်းချကြမှာဖြစ်မယ်ညီညွတ်ရင်ရတယ်တဲ့လုပ်လို့ရမဟုတ်ဘူးလားဂျပန်နေလက်နဲ့ကြီးတွေနဲ့ဘလောက်ကောင်းကောင်းကြီးပမာပြေမှာ သူတို့လာပြီးတော့အုပ်ဆိုးနေလဲဟိုလူဖြတ်ဒီလူသက်ဟိုလူညှင်းဆက်ဒီလူညှင်းဆက်နဲ့နောက်ကြတော့ဗိုလ်ချုပ်အောင်ဆန်းခေါင်းဆောင်ပြီးတော့မြန်မာတွေညီညီညွတ်ညွတ်နဲ့တော်လှန်လိုက်တဲ့အခါကျတော့အဲ့ဒီတော်လှန်ရေးပျောက်ကြားမြန်မာတပ်သားတွေတတ်တာအဲ့ဒီတုန်းကဒုတိယကမ္ဘာစစ်တုန်းကဂျပန်3000ကျော်တယ်တဲ့တခါတည်းပြန်ပြေးရတာပဲအဲပြေးတဲ့လူကပြေးပြီးမပြေးတဲ့လူကဒီမှာလက်နဲ့ချရတယ်လေ ညီညွတ်ရင်ရတယ်ဆိုပြီးကြောင်ကြီးကအဲ့ဒါညီညွတ်ရေးတရားဟောပြီးတော့နောက်တနေ့အရင်လိုပဲဟန်ဆောင်ပန်ဆောင်ပေါ့လေအရင်ကသွားသလိုပဲသွားသွားလို့နောက်ဆုံးကြွက်ဘုရင်ကြောင်ကခုတ်မယ်လို့ရွယ်လိုက်တဲ့အခါအဲ့ဒီတည်းမှာအကုန်လုံးကြွက်တွေကပြန်ပြီးတော့ကြောင်ကိုဝိုင်းပြီးကြိုက်လိုက်ကြတာ။ဘာဖြစ်သွားလဲ အဲသိသွားတာအဲဒါကြောင့်အဲ့ဒီကြောင်စောင့်ထိန်တဲ့သီလဟာဖြူစင်တဲ့သီလလားကြောင်တဲ့သီလလားဒါကြောင့်မို့လို့ကြောင်ရဲ့သီလမှုသီလကြောင်တယ်လို့လည်းခေါ်တယ်ဟုတ်ကဲ့လားအဲ့ဒီကြောင်ရဲ့သီလကဖြူစင်သလားညင်မဲသလားညင်မဲတယ်ညင်မဲုံမကသေးဘူးပရိယေမာယာလိန်နာညာတာတွေရောမပါဘူးလား အဲဒါပဲတဲ့ညီညီညွတ်ညွတ်နဲ့တိုက်လိုက်တော့သွားတာပဲတဲ့ဟုတ်ကဲ့လားအဲ့ဒါသီလကြောင်ခေါ်တယ်ပါခေါ်တော့သီလကြောင်ခေါ်တယ်ဒါကြောင့်အရှက်အကြောက်ဒါမရှိဘူးဆိုရင်သီလလုံညုံအောင်မဆောင်စေမထိန်သိမ်းကြဘူး ကိုယ်နဲ့ပြုလုပ်ရတဲ့စောင့်စောင့်ထိုင်ရတဲ့သီလရင်လည်းပဲဖောက်ဖြက်တယ်ဖြက်စီးတယ်နှုတ်နဲ့ပြောစောင့်ဆိုင်ရှောင်ဆောင်စောင့်ဆိုင်ရတဲ့သီလလည်းဖောက်ဖြက်တယ်အဲ့ဒီခါကြလို့ရှိရင်သီလပြည့်စည်တော့သီလကြောင့်သီလကြောင့်ဆိုတော့သူရဲ့သွားရလမ်းကပဲတော့ဇောက်ထိုးလားမိုးမြော်လား ဟောဇောက်ထိုးဘယ်ကြောက်အောင်သူထိုးမလို့ဟမ်အဝေးသေးကြောက်အောင်ဇောက်ထိုးမယ်ဟုတ်တယ်မဟုတ်လားဒီလက်ကြောင်အခုပဲရုတ်ခဲ့တယ်မဟုတ်လားသီလပျက်စီးခြင်းဤဆိုကြများသီလစင်ကြယ်ခြင်းဤကောင်းကြများရုတ်ခဲ့တယ်မဟုတ်လားသီလပျက်စီးခြင်းဤဆိုကြများဆိုတာဘာတွေတော့ကရွတ်ဆမှာ ရောက်လာဒုက္ကတိဆိုတာဒုက္ကတိဆိုတာမကောင်းတဲ့ဘဝကိုပြောတာမကောင်းတဲ့ဘဝဆိုတာငရဲတရိษံပြိတ္တာအတုရကေသူကငရဲရင်လည်းကြမယ်တရိษံဘဝရင်လည်းရောက်မယ်ပြိတ္တာလိုရင်လည်းပဲအငန်းကအပြတ်ပြတ်ဖြစ်မယ်အတုရကေလိုရင်လိုရင်လည်းပဲလူမမြင်သူမမြင်နဲ့နေရရောက်နေရမယ်ဟုတ်ကဲ့လားအဲ့ဒါဒုက္ကတိဘဝဒုက္ကတိ မကောင်းတဲ့ဘဝသူဂတိကောင်းတဲ့ဘဝသူဂတိကြတော့တုတ်ဂတိမဟုတ်ဘူးသူဂတိလို့ခေါ်တာဒုဂတိကတော့ခါငယ်နှလုံးစစ်ပါအဲကြောင့်ဒုဂတိဒုဂတိဆိုတာမကောင်းတဲ့ဘဝဆင်းရဲတဲ့ဘဝသူဂတိဆိုတာကောင်းတဲ့ဘဝချမ်းသာတဲ့ဘဝဟုတ်ကဲ့လားအဲဒါဒုဂတိဆိုတာဘယ်ဘဝတဲ့ငရဲတိဋ္ဌာပြိဋ္ဌာ ဟုတ်ကဲ့လားဒီတော့အရှက်မရှိအကြောင်းမရှိလို့ तू ခိုးရင် तू များ မသိဘူးထားပါအောင်မသိတဲ့အတွက်ပလိဖမ်းမခံရဘူးခြောင်ကြအကျဉ်းချမခံရဘူးသို့တော့အဲသူလှုပ်တဲ့မကောင်းမှုအကုသိုလ်ကံကတော့အကျိုးမပေးပဲနေသလားအဲအဲ့ဒီအကုသိုလ်ကအကျိုးပေးလိုက်ပြီဆိုတော့သူဟာဒုက္ခတိဘဝလားသူကတိဘဝလား ပြီးတော့တခါအခုကိစ္စကြည့်ပေါ့အကျဉ်းငိမ်မှမကောင်းမှုလုပ်နေပြီဆိုလို့ရှိရင်တနေ့နေ့ဘေးပုဂ္ဂိုလ်ကမသိဘူးလားအဲတယောက်သိသွားရင်အများမသိဘူးလားအခုတယောက်သိသွားပြီအများသိလို့အသက်ခံရတာမဟုတ်လားအဲ့တော့အကျဉ်းငိမ်လုပ်တယ်ဆိုရင်ကြားလာရင်သူများတွေကသိကြတော့တော့ပဲသိကြပြီဆိုလို့ရှိရင် သူ့ကိုသူများတွေကမပြောတော့လည်းပဲသူများတွေရဲ့စိတ်ထဲတော့ဟဲ့ဒီလေကြောင်ကြီးဟဲ့စာရိတ္တမကောင်းတဲ့ဟာကြီးဟဲ့လို့အဲ့ဒါလိုစိတ်ထဲမထားဘူးလားအချင်းချင်းကတူတူတူမပြောဘူးလားအဲအဲ့လိုဆိုရင်ပိုးရှက်เสียမကောင်းဘူးလားဒါပေမဲ့ तू ကတော့သူ့ဟာလူမသိဘူးအောင်မေ့ပြီးတော့လုံမြဲလုံနေပြီဆိုတော့ဘယ်သွားမှာလဲ အခုလက်ရှိဘဝမှာကောသူ့ကိုဒီလက်ကြောင်ပဲစာရိတ္တပျက်စီးနေတဲ့ပုဂ္ဂိုလ်ပဲလို့သိရင်နှစ်နှစ်ကာကပေါင်းသင်ဆက်ဆံခြင်းတဲ့လူရှိပါမလားရှိပါဘူးအယောင်ဆောင်တော့ပဲရှိမှာပေါ့မဟုတ်ဘူးလားဘာကြောင့်လဲဆိုလို့ချင်းသွားဆက်ဆံမရင်ကိုဟာလည်းသူကခိုးရင်ခိုးမှာဟုတ်မဟုတ်ဘူးလားဆွဲရင်ဆွဲမှာပဲအဲ့ဒါဆွဲတာမဆွဲတာဖဲတာသူရဲ့အကျင့်တရားကိုက ယွန်စရာကောင်းတဲ့အတွေ့ပေါင်းသင်ဆက်ဆံခြင်းနဲ့စိတ်ရှိသေးလားမရှိတော့ဘူးမပေါင်းသင်မဆက်ဆံခြင်းဘူးမတတ်တာလို့သာဟန်ဆောင်ပန်ဆောင်ပေါင်းကောင်းပေါင်းနေရမယ်တတ်တာရဲ့ရှောင်ညမှာပဲမဟုတ်လားအခုဒီမှာတော့ဒီကြောင်တော့ရှောင်ယုံရှောင်လို့မရလို့မလို့ဘာလုပ်လဲရတော့ကိစ္စတုံးပြလဲရတယ်ဟုတ်တယ်မဟုတ်လား အဲ့တော့အဲ့ဒါလိုဟာတော့ရှောင်ယုံမရှောင်နဲ့ရှောင်ယုံမရဘူးကိစ္စတုံးမှရတယ်လို့ဒီလိုသင်္ကန်းစာယူရမှာပေါ့နော်ဟုတ်ကဲ့လားအခုပြောနေတာသီလအကြောင်းပြောနေတာ၄နာရီခွဲပါတော့မယ်တော်ပါတော့တဲ့မိုက်ကပြောတာဟုတ်တယ်မလားမိုက်ကပြောတာဒီတော့ အဲ့ဒီသီလအရှက်အကြောက်ရှိမှသီလစင်ကြယ်တယ်ကိုကျင့်တရားကောင်းတယ်ကိုကျင့်တရားစင်ကြယ်တယ်ဒါကြောင့်အရှက်အကြောက်ရှိဖို့လိုတယ်မဟုတ်ဘူးလားဒါအပြစ်မကင်းတဲ့အလုပ်ပဲလို့ရှက်တဲ့အတွက်လဲရှောင်ရမယ်ဒီအလုပ်ဟာမကောင်းတဲ့အလုပ်ဖြစ်တဲ့အတွက်မကောင်းတဲ့အလုပ်လုပ်ရင်တော့မကောင်းကျိုးဆိုးကျိုးငါရမှာပဲလို့ မကောင်းကျိုးဆိုးကျိုးကိုကြောက်လို့လည်းပဲမလုပ်ပဲမပြောပဲရှောင်ရမယ်ဟုတ်တယ်မဟုတ်လားရှက်တာကိုပါဠိကဟိရိခေါ်တယ်ကြောက်တာကိုပါဠိကပဒမခေါ်တယ်ဟုတ်လားအဲ့ဒီအရှက်နဲ့အကြောက်ဟိရိနဲ့ဥတ္တပရှိရင်သီလမစင်ကြယ်ဘူးလားစာရိတ္တမကောင်းမေဘူးလား ဟိုချင်းတရားမကောင်းပေဘူးလားအဲ့တော့အရှက်ကြောက်ရှိဖို့မလိုဘူးလားကောင်းဆိုနှစ်တန်းကံတရားနဲ့သုံးပါးယရနာယုံရင်လေဆိုကံပြုရာရှက်ကြောက်များလို့သီလတရားလုံကြုံပေ ကောင်းဆိုနှစ်တန်ကံတရားနဲ့သုံးပါးယရနာယုံရင်လေကောင်းကံဆိုးကံဆိုတဲ့ကုသိုလ်ကံအကုသိုလ်ကံနှစ်ပါးရဲ့အဲ့ဒီကံနှစ်ပါးရဲ့ကြောင့်ရနိုင်တဲ့ကောင်းကျိုးဆိုးကျိုးရဲ့ဒါကိုလည်းယုံတယ်သဘာဝအလျောက်ဘုရားတရားသံဃာယရဏသုံးပါးလည်းယုံတယ်ဆိုလို့ရှိရဲ့အဲ့ဒီပုဂ္ဂိုလ်ဟာအရှက်အကြောက်မရှိပေဘူးလား အရှက်အကြောက်ရှိရင်ရှက်တဲ့ကြောက်တဲ့အတွက်အပြစ်မကင်းတာမလုပ်ဖဲမရှောင်မေဘူးလားအပြစ်မကင်းတာမပြောဖဲမရှောင်မေဘူးလားအဲ့ဒီအရှက်အကြောက်အရှက်ချက်ချင်းကြောက်ချင်းဟိရိဥဒ္ဒပကြောင့်အပြစ်မကင်းတာမပြောမလုပ်တဲ့အခါကျတော့သီလမလုံးကြဘူးလားအဲသီလလုံးကြစင်ကြတော့ကိုခြင်းတရားကောင်းမသွားဘူးလား ကိုခြင်းတရားကောင်းတော့အခုလောကမှာလည်းကောင်းကျိုးမရဘူးလားနောက်တမလွန်ကိုသေပြီးနောက်လည်းပဲကောင်းတဲ့ဘဝမရပေဘူးလားဒါကြောင့်အရှက်ကြောက်ရှိဖို့မလိုဘူးလားကောင်းစိုးနှတံကံတရားနှင့်သုံးပါးယရနာယုံရင်လေသိုကံပြုရန်ရှက်ကြောင်များလို့သီလတရားလုံုံပေ သီလလုံးလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေကိုကအပြစ်မကင်းတာတွေမပြောအပြစ်မကင်းတာတွေမလုပ်လို့ကိုယ်သီလလုံုံတဲ့အခါကျတော့ကိုကိုချင်းတရားကို ပြန်စဉ်းစားမိတိုင်းစဉ်းစားမိတိုင်းဖြူစင်းနေတာတွေ့မလားညင်မဲနေတာတွေ့မလားဖြူစင်းနေတာတွေ့ရင်စိတ်ထဲမှာကြည်လင်ရှင်လန်းဝမ်းသာမလားစိတ်ညစ်နေမလား အဲကြည်လင်ရှင်လန်းဝမ်းသာမယ်ဟုတ်တယ်မဟုတ်လားဒါကြောင့်မလို့သီလလုံလင်းကြည်သီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေဝမ်းသာတဲ့အာရတဲ့နှစ်သက်တဲ့ကျေနပ်တဲ့စိတ်နဲ့တရားအားထုတ်ရင်ဖောင်းနာပိန်နာမှတ်ရင်ကြွရဏနာမှတ်ရင်စိတ်တည်ငြိမ်မှုတမာရီမြန်မြန်မရလွယ်ဘူးလား အဲအဲ့ဒါသမာဓိမြန်မြန်ရပြီဆိုလို့ရှိရင်တော့သိစရာရှိတဲ့ရုပ်ရဲ့အမှန်တဘာဝနာမ်ရဲ့အမှန်တဘာဝအမှန်တိုင်းသိမလားဘူးလားအဲ့ဒီအမှန်တိုင်းသိတာဝိပဿနာပညာအဲ့ဒီအထက်တက်တော့မဲ့ဖို့ပညာဟုတ်ကဲ့လားကောင်းဆိုနှစ်တန်းကံတရားနှင့်သုံးမယရဏယုံရင်လေ သို့ကံပြုရာရှက်ကြောင်းများလို့သီလတရားလုံခြုံပေသီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေနှစ်သိမ့်သောခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေဝမ်းသာအာရနှစ်သက်ကျေနပ်ပြီဆိုရင်တော့စိတ်ထဲမှာကငြိမ်မနေဘူးလားခန္ဓာကိုယ်ကငြိမ်မနေဘူးလား နိတ္တတောခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေချမ်းသာလေးပြီးတမာတိရာဤဉာဏ်မြင်တွေချမ်းသာတဲ့စိတ်နဲ့တရားအထုတ်တော့စိတ်တည်ငြိမ်မှုတမာတိရတယ်စိတ်တည်ငြိမ်မှုတမာတိရတဲ့အခါကျတော့ဝိပဿနာဉာဏ်မြင်မဲ့ဉာဏ်ဖုံဉာဏ်အမြင်တွေဖြစ်ပြီးတော့သိစရာရှိတဲ့တရားတွေသိသွားတော့ပေါ့ဟုတ်ကဲ့လား သိစရာကိုသိပြီဆိုလို့ရှိရင် မသိလို့ညှိနေတဲ့ကိလေသာတွေရှိအောင်မလားမရှိတော့ဘူးဒီလိုဆိုလို့ရှိရင်ကိလေသာငြိမ်းဆင်းရဲငြိမ်းတော့ဘယ်ရောက်သွားတော့ဟုတ်ကဲ့လားကောင်းဆိုနှစ်တန်းကံတရားနှင့်သုံးပါးယရဏယုံရင်လေသိုးကံပြုရန်ရှက်ကြောင်များလို့သီလတရားလုံကြုံပေ သီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအားရနှစ်သိမ့်ပေနှစ်သိမ့်သောခါကိုစိတ်ငြိမ်လို့ငြိမ်အေချမ်းသာရသလေချမ်းသာလေပြီသမာဓိရဤဉာဏ်မြင်တွေဉာဏ်မြင်နေဆိုတာဝိပဿနာဉာဏ်မြင်မဲ့ဉာဏ်ဘုံဉာဏ်မြင်ဟုတ်ကဲ့လားသုံးပြီပေါ့ဟုတ်လား သီလကအခြေခံပြီးတော့မဉ္ဇဉ်ဘုံဉဏ်နိဗ္ဗာန်အထိရသွားတာနော်အဲ့တော့သီလစင်ကြယ်ဖို့အရေးမကြည့်ဘူးလားကြည့်တယ်အဲ့တော့အရှက်အကြောက်ရှိဖို့အရေးမကြည့်ဘူးလားကြည့်ပါဘူးခင်ဗျာ gain စာအုပ်ထဲမှာပါတယ်နော်နောက်ကျောဘုံမှာလေဒုတိယအပုတ်ဟုတ်ကလားဆို ပထမအပုပ်ကစပြန်ပြီးတစ်ခေါက်ဆို နာဉာဏ်အမြင်မဉာဏ်ဖူဉာဏ်အမြင်ရဖို့ရာအရှိခံတရားပါလေသီလစင်ကြယ်ဖို့ဟုတ်ကဲ့လားသီလစင်ကြယ်ခြင်းဘာလိုအပ်သလဲရှက်တကြောက်တတ်ဖို့လိုအပ်တယ်မဟုတ်လားတချို့များအဲ့ဒီအရှက်လည်းမရှိအကြောက်လည်းမရှိတော့အမြဲတမ်းပဲဗျောင်လိမ့်မနေဘူးလားတွေ့ဘူးလား ယ်မှာတော့လူတော်တဲ့တော့မပြောပြရစေနဲ့ဖေဟာနှစ်ကိုကြတိုးတိုးကြမှပြောပြရစေဟုတ်တယ်မဟုတ်လားအဲ့တော့အရှက်ရှိတဲ့ဟာတွေလားအရှက်မရှိတဲ့ဟာတွေလားအဲအကြောက်တာတော့ထားပါတော့အရှက်မရှိဘူးဆိုတဲ့ကစာရိတ္တကပြက်နေသလားကောင်းနေသလား ဟုတ်ကဲ့လားအဲ့ဒါကိုပဲအကျင့်ပြတ်တယ်လို့ခေါ်တာမဟုတ်လားဟုတ်ကဲ့လားအဲ့တော့သူများပြတ်တော်လည်းပဲကိုမပြတ်အောင်နေမဟုတ်ဘူးလားသူများပြတ်တာသူ့အကြောင်းနဲ့သူဆိုကြသူဟာသူရလိမ့်မယ်ကိုကကောင်းကျိုးရအောင်အမြဲတမ်းသီလပြည့်စုံစင်ကြယ်အောင်နေဒါကြောင့်ခုနစာထဲမှာ ကိုခြင်းတရားမြည်သည့်အခါမျှမချွတ်ယွင်းပါစေနဲ့ပါတယ်မဟုတ်လားအဲ့ဒါအခုဒီတရားဟောတာအဲ့ဒီကကိုခြင်းတရားမချွတ်ယွင်းပါစေနဲ့ဆိုတဲ့စကားလုံးကိုဟောတာအဲတရားနာမည်တတ်ပါဆိုလို့ရှိရင်နော်ကိုခြင်းတရားမြည်သည့်အခါမျှမချွတ်ယွင်းပါစေနဲ့ဟုတ်ကဲ့လား gain တစ်ခေါက်ပြန်ဖတ်ကြည့်ကြအောင်ဆိုဖြည်းဖြည်း အမြဲနှလုံးသွင်း တရားတော်လောက်ပါလားတော်လောက်ပါပြီနော်တလောကပြောခဲ့တယ်မဟုတ်လားသီလအကြောင်းလည်းပြောပြီးသမာဓိအကြောင်းပညာအကြောင်းလည်းပြောပြီးဒါပေမဲ့သီလအကြောင်းတွေနည်းနည်းပြောเสียရှိသေးတယ်လို့ပြောခဲ့တယ်မဟုတ်လားဟောအခုနည်းနည်းပြောလိုက်ပြီကုံသွားပါလားမကုံသေးပါဘူးဟုတ်ကဲ့လားနောက်အခွင့်သာတဲ့အခါကျတော့တခါပြောရအောင်မယ် အဲ့ဒါနာယုံမျှပြောတာလားလိုက်နာကျင့်သုံးမှုပြောတာလားလိုက်နာကျင့်သုံးရင်ဘယ်သူအကျိုးလဲမလိုက်နာမကျင့်သုံးမှုဆိုလို့ရှိရင်တော့ကိုယ်ပဲမကောင်းကျိုးဆိုကြရမှာမဟုတ်လားအဲဒါကြောင့်ဒီကနေ့ဘုန်းကြီးတို့ပြိဿဟာမြတ်စွာဘုရားရဲ့ဒေသနာတော်တွေကအခြေခံဖြစ်တဲ့ ကိုချင်းသီလအကြောင်းကိုနာသလောက်နားလည်သလောက်နားလည်ပြီးဖြစ်တဲ့အတွက်နားလည်တဲ့အလျောက်လိုက်နာကျင့်သုံးပြီးတော့ကိုချင်းသီလအမြဲတစေစင်ကြဲနေအောင်ဘယ်တော့ခါမှသီလကြောင်သီလပြည့်အကျင့်ပြည့်မဖြစ်ရအောင်စိတ်ထဲမှာဆုံးပြတ်ပြီးတော့သီလကိုလည်းစင်ကြဲအောင်စောင့်ထိန်စိတ်တည်ငြိမ်မှုတမာရိရအောင်လည်းပဲကြိုးစားအထုတ်ဒါနဲ့မကသေးဘူး ဝိပဿနာပညာမဲ့ပညာဘူပညာဟူလည်းပဲရအောင်ကြိုးစားအထောက်ကြခြင်းအပြင်စင်ကြယ်တဲ့သီလပေါ်အခြေခံပြီးအာထုတ်တဲ့တတိပဋ္ဌာန်ဝိပဿနာတရားကမိမိတို့ကိုအကျိုးများစွာပြုပြီးတော့ဆင်းရဲကင်းရာနိဗ္ဗာန်ကို ဆောင်နိုင်ကြပါစေ။